ဗုဒ္ဓမြတ်စွာသာသနာတော်သည်စီရန်အနည်းငါးတောင်းမကတာအောင်သိတဲ့သူဒီတံထွန်ကားပါစေတည်းဩဒါသာရဏမြတ်စွာဘုရား၄၅ဝါဒကာလတာလုံးမနိမနာဝ တိတိကာဘုံသွဲနိကေငါသာအင်္ဂါဘူတံဓမ္မခန္ဓာပေါင်း7တောင်း4တောင်းလို့ဆိုတဲ့တရားတော်တွေကိုသင်အောင်လေးကျက်ဆောင်ရပူချခြင်းဆိုတဲ့သရိယတိသာသနာတော်သူပရိယတိမူ သီလသမာဓိပညာသိက္ခာ၃ရပ်အကျင့်များတွေကိုကျင့်ပွားအားထုတ်ဟောပေါ်ညွှန်ကြားဆုံးဆုံးမချက်ဆိုရဲပฏิပတိကဓမ္မပฏิပတိကာရဏတော်သည်ဩရဘာရဏ ထုတ်ခြင်းကြောင့်ရရှိလာတဲ့အသည့်ပฏิဝေဒသာသနာတော်လေးရှိတော်အစဉ်၅တော်ကသာအောင်တိထတုမြေလက်ခံရဲ့မြောက်ပြည် ကြသုံးပါးရဲ့အတွက်ဆရာတော်သံဃာတော်လေးနဲ့ပစ္စည်းတော်ဒုက္ခလူတန်းရတဲ့တရားဓမ္မတွေလက်တွဲပြီးတော့ဆောင်ရွက်သွားမယ်ဆိုရင်ဘုဒ္ဓမြတ်စွာဘုရားတိတ္တထွန်းကားပြန့်ပွားမှာဖြစ်ပါလေအဲ့ဒါ ပရိယတိပฏิပတ္တိပฏิဝေဒဆိုတဲ့သာသာတော်ကြီးတဲ့ကြီးပွားထုတ်တဲ့လာဖြစ်ပါလေအဲတော့နားလေသဘောပေါက်နမူနာလေးထားပြီးတော့ဟောသွားပါမယ်လိုက်ပြီးတော့ဆိုကြသင်ကြားပရိယာ ကံမြမင်္ဂလာကျင်ပွားပฏิပါကျေမြမင်္ဂလာယာညာပฏิပါယာညာအတိတယာညာမင်္ဂလာဒီသုံးပါးဗုဒ္ဓ ချခြင်းဆိုတဲ့ပရိယတ်တိသာသနာတော်သည်ရေတာတမန်ရေကံဤဤထတာနဲ့တူတယ်အပရိယတ်တိမူရှိညဲ့နဲ့အညီဒီလိုသမာဓိပညာတိခါသုံးရအညတ်တွေကိုကျင့်ပွားအထုတ်ဟောပြောပြတာခြင်းဆိုတဲ့ ပฏิတ္တမသာသနာသည်စေတသမံရေကံအတွင်းမှာရေတွေလောင်သွင်းလိုက်တာနဲ့တူတယ်။နောက်ပြီးတော့ခိုင်ပရိယတိမူရှိမြင်းနဲ့အညီသီလသမารိပညာတိခါတို့ရဲ့အကျဉ်းချက်တွေကိုသင်ပွားအထောက်တော်ကြောင့် ရရှိလာတဲ့အတိတ်မလေးရန်ဘူလေဒန်နိဗ္ဗာန်မလေးရန်မလေးရန်ဘူလေဒန်နိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာအဲ့ဒီသာနာကစေတသမန်ရေကအတွင်းမှာပေါ်ပေါက်ပြီးတော့လာတဲ့ပွင့်ဖူးပြီးတော့လာတဲ့ကြာပန်းတွေနဲ့တူတယ် ကြာမြတ်လိုပြီးကြာမြတ်လိုပြီးရေရှိအားကြီးရေရှိအားကြီးရေတီလိုပြီးရေတီလိုပြီးကံရှိအားကြီးကံရှိအားကံသူစေဖို့ကံသူစေဖို့သာဟုချာသည်သာဟုချာသည်ကျင်တရားကျင်တရားရေများကြာ ရမယ်လိုချင်ရဲ့ကံရှိရမယ်နိဗ္ဗာန်လိုချင်ရဲ့အရှင်တရားကျင့်ပွားအထောရမယ်အရှင်တရားတွေမမကံကံဒီစေခြင်းလို့ရှိရင်အဲ့ဒါရေကံရှိရမယ်ပရိယတိသာသနာရှိရမယ် အဲ့တော့ဂျာလူချင်းရေးရှိရမယ်ဒီဒီလူချင်းကမ်းရှိရမယ်အဲ့ဒီပရိယတိသာနာတည်ရေးအတွက်ကံပြုခြင်းစေကိုခြင်းဆိုတဲ့သာပို့ချမှုလေရှိရမယ်အဲ့ဒီလိုသိထားရသောသောကပြောတဲ့အတိုင်း အဲ့ဒါနာတော့ရဒီကြောင့်ကြံပွားရေးအတွက်ဆရာတကသာသနာညီညွတ်ဖို့အရေးမကြီးဘူးလားဆိုကြည့်အောင်လူတကာမင်း ကြာဆရာတွေကလက်တွဲကြဒီကွာသာသနာသာသနာရှိကြည့်တဲ့ဒီအတွက်လူတွေကလူရင်ကျက်ကျင်ရဲ့လူတဲ့ဆရာကသာသနာဒီတံပြန် ရာမင်းလူရဲ့ကျင်သာကျင်ဟမင်းကျင်ရင်ဟောပါကျင်ညမင်းညသူကြာဆရာတကားလက်ဝဲထား စည်းလေးဝတကတာဝပစ္စည်းလေးဝတကတာဝပစ္စည်းလေးဝတကတာဝပစ္စည်းလေးဝတကတာဝဘောဖွန်ကျွန်းပြဆရာတာဝဘောဖွန်ကျွန်းပြဆရာတာဝဆရာတကမပြစီပြော တယ်အခုပြည်တော်မြန်မာနိုင်ငံတော်တုံးတော်မှာအဲပရိယတ်တိစာသင်တိုက်ကြီးပေါ့တည်ထောင်ပြီးတော့စာပေပူချသင်ကြားဆောင်ရွက်ပြီးတော့ကြတယ် မှာပါအဲ့ဒါသာနာရှိတည်ရေးအတွက်ပရိယတ်ဒီဘက်ကနေပြီးတော့ဆောင်ရွက်ပြီးတော့နေတယ်နောက်ပြီးတော့အဲ့ပရိယတ်ဒီမူရှင်းနေတဲ့အညီဒီလသမာဓိပညာတိက္ခာ၃00အရှင်များတွေကိုကျင့်ပွားအားထုတ်ပြီးတော့နေကြတာကတော့ ဟောပြောပြတာပြီးတော့ထင်ရှားလာတော့ပฏิပတ်တိသာသနာမှန်လားအဲ့ပฏิပတ်တိသာသနာအကျဉ်းချုပ်တိုင်းတော့သီလသမာဓိပညာသီလဆိုတာကိုယ်နဲ့နှုတ်ကနေပြီးတော့အေးဒုစရိုက်တွေမကျူးလွန်ရ စောင့်ထိန်ထားတဲ့သဘောတည်းသီလလူတွေအမြဲတမ်း၅ပါးသီလကိုယ်ရင်းနေသာမဏေတွေကစေပါသီလ85ဘုဒ္ဓ85ပါးသောသိက္ခာပုသီလသာနာဝင်သီလရှင်တွေက10ပါးသီလအဲ့ဒီက ရဟန်းတော်ဆရာတော်သံဃာတော်တွေက130ခုနဲ့တွေ့တော်သိက္ခာပုတ်သီလပါတိမောက္ခသံဝရသီလ ၄ပါးပုပ္ပယမန္တရတွေကိုမကြံရအောင်ရှိမှသိမြင်တဲ့သိမြင်ရတဲ့ကာယ ानु ပဒနာတတိပဒံခံစားမှုမန္တရတွေကိုမကြံရအောင်ရှုမှတ်သိမြင်ရတဲ့ဝေဒနာ ानु ပဒနာတတိပဒံစေယုတ်တို့မန္တရတွေကိုဖြစ်တိုင်းဖြစ်တိုင်း တိမာပြီးတော့နေရတယ်ချမတိမြင်ပြီးတော့နေရတယ်စိတ်ဓာတ်ဥပဒနာတိပ္ပယသဘောတရားမှန်တာတွေကိုမကြာရအောင်ရှုမှတ်ပြီးတော့နေရတယ်ဓမ္မာနုပဒနာတတိပဌာတတိပဌာဘယ်နှမျိုးရှိလဲအဲဆိုကြည့်အောင် သွားလျင်သွားဟုမှတ်ရှုသိပါရက်လျင်ရက်ဟုမှတ်ရှုသိပါထိုင်လျင်ထိုင်ဟုမှတ်ရှုသိပါလဲရင်လဲမှတ်ဆွဲသိသံပါကိုတီတိုင်းမဆိုင်သိသံပါ ဝါရနဲ့အာယုံဆုံးတိုင်းပေါ်တိုင်းမှာပြရှိမှပြီးတော့နေတာကတော့ဒါဓမ္မာနုပတနာတတိပဌာန်အဲပေါ်တိုင်းမှာပြရှိမှရမြင်မြင်တယ်လို့ရှိမှရမယ်ကြားရင်ကြားတယ်လို့ရှိမှရမယ်နာရင်နာနဲ့ဝေဝေတယ်လို့ရှိမှရမယ်စားရင်စားပြီးတယ်လို့ရှိမှရ တွေးများရဲ့ကြားတယ်လုံခြင်းနဲ့လုံတဲ့လိုတယ်လို့ယူပါရမယ်ကိုယ်မှာတွေ့တည်ရင်တွေ့တည်တယ်နားတယ်ချမ်းသာ အောင်မော်တိုင်းမပြတ် နေခြင်းကိုဝိပဿနာရှိတယ်လို့ခေါ်တယ်။ဒါရှိတာလို့ဝိပဿနာရှိပါတယ်။ရှိမှကာသာတော့အကုန်လုံးရှိမှနိုင်ဘူးပေါ့။ထိုင်ရှိမှတယ်ဆိုရင်ကျေးဇူးရှင်မသိကြတော့ဘုရားရ။ဒီတင်းငွေကိုဖြောင်းတော်မှတ်မှတ်ထားပြီးတော့မျက်စိနှလုံးအသာမဲ့ပြီး ဝင်သက်ထွက်သက်ကိုကိုမှန်တဲ့ရှုချက်ရကိုမှန်တဲ့ရှုချက်နေရင်ဝမ်းပိုက်ကလှုပ်ရှားပြီးတော့တယ်တဲ့ရှုသွင်းလိုက်တဲ့အခါဝမ်းပိုက်ကကြွတက်လာအဲ့ဒါကိုအရာသုံးစကားနဲ့ပေါင်းတယ်ကြိုက်ထုတ်လိုက်တဲ့အခါဝမ်းပိုက်ကရော့ကျသွားတယ် အဲ့ဒါဝိရိယသုံးစကားနဲ့ပိန်းနေရှူရတယ်။ဖောင်းနေပိန်းနေဖောင်းနေပိန်းနေပေါ့အဲ့လိုရှိရအဲ့လိုရှုနေရင်အစတော့မမိတော့စိတ်တရားဝိပဿနာထွက်နေစိတ်ကူးပြီးတော့စိတ်ထဲမှာညှိုးဘူးရတာမိုင်းနဲ့တရားခိုင်းတယ်အင်္ဂါစိတ်ကတော့အိမ်ရောက်လိုက်ဈေးရောက်လိုက်ပေါင်းသင်းလေးစီရောက်လိုက် ရောင်းလိုက်ဝေးလိုက်စသည်ပြည့်မြောက်အလိုဖြစ်ချမပါနာလို့မှတ်ကလေးကတဲ့လာပြီဆိုရင်စိတ်ထွက်စိတ်ပြည့်ပြလာရင်ငြိမ့်လာငြိမ့်လာလို့ချမတဲ့သာအောင်မို့ကိုတို့ခြေတို့လက်တို့နှာခေါင်းတို့ဝမ်းပိုက်တို့အမှန်ရှိတော့အားလေးပြရလို့ဆိုလုံ ခေဘာမှရှိရွေ့နေတာနဲ့ပြီးနေတာရွေ့နေတာနဲ့ပြီးနေတာတစ်မျိုးပဲရှိဉာဏ်သာရှိတော့ကိုဖြောင်းဖြောင်းမမရ ရောက်ကလမ်းရင်ညာလမ်းနဲ့ဘယ်ဘက်ခြေရောက်ကလမ်းရင်ဘယ်လမ်းနဲ့လက်တစ်ပိုက်ကိုပိုက်ထားခြင်းတာနောက်ပြထားခြင်းတာအဲ့လိုရှိမှရဉာဏ်ဆုံးသွားတော့ရက်တယ်ရက်တယ်ဟောနေချေချာနေကောင်းမမရက်နေတဲ့သဘောကိုတတိနဲ့ကပ်ပြီးတော့ရက်တယ်ရက်တယ်ရှိရတယ် အဲရမယ်ပြီးတော့လက်ကျင်တယ်လက်ကျင်တယ်စိတ်ကိုရှုရပြီးတော့မှလဲ့တယ်လဲ့တယ်အဲလိုရေရေနဲ့လဲ့နေတာလေးပေါ့ရလိုက်တော့ရက်တယ်ရက်တယ်ရှုရရက်နေရာကနေပြီးတော့ပေါ့နော်သွားကျင်တဲ့စိတ်ကိုသွားကျင်တယ်သွားကျင်တယ် ချတယ်ကြွတယ်ချတယ်ဆင်ရဆုံးတော်ရလက်ကျင်တော့လက်ကျင်နဲ့လက်တော့လက်တယ်ရက်တော့ရက်တယ်သွားတယ်တော့သွားတယ်နဲ့ဘာလို့ကြွတယ်ချတယ်ကြွတယ်ချတယ်မဲ့ကောက်တော့ကောက်ပြတော့အဲ့ဒါနိုင်နေလာတော့ခြေတစ်ဖက်ကိုတုံးချက်ကြွတယ်လမ်းတယ်ချတယ်ကြွတယ် လမ်းမယ်ချတယ်အဲလိုရှိရအဲလိုသုံးချက်ရှုပြီးတော့နေရသုမခါသာတော့ပညာတည်ရင်တွဲအဲသုမလို့အသားကြလာပြီးစိတ်ကလည်းငြိမ်းလာပြီဆိုရင်ဒီရွေ့ရွေ့နေတဲ့ရုပ်နဲ့ ရွေ့ရွေ့နေတာကိုပြီးတယ်နာအဲ့ဒီနှမျိုးပဲရှိတော့ဒီလိုဒီကတတိတော်ဗျာခြေတော့မပါပဲနဲ့သွားနေရတယ်တရားမရှိဘူးတဲ့ဒီကတော့လူမြန်နေတာကျင်းဒီမှာမို့အမှန်ကတော့ပြင်းပြပြောက်သွားတာပေါ့ဘာပြောက်ပြင်းပြပြောက်သွားတော့ပရမတ်ပေါ်လာသဘောတရားကြီးပဲ သိနေတော့တာသွားခြင်းနာကနံသွားတဲ့အငါယောငါမဟုတ်သူမဟုတ်သွားတာနာမေယောနိုင်ုံလက်သိအနေချင်းသွားရဲ့အလုပ်တော့ဒါလိုသိအောင်အလုပ်တော့ဒါကိုသိရင်အတ္တပြောအေတာနိဗ္ဗာန်ရောက်တဲ့အလိုအကြောင်းနဲ့အကျိုးကိုသိမ ရက်ချင်နာကနံရက်တဲ့ဟန်ကယောငါမဟုတ်သူမဟုတ်ယတ္ထာနာမေယောနိုင်ုံနဲ့အမြင်နဲ့ကြာရင်အလုပ်တော့ဒါလိုသိအောင်အလုပ်လို့ဒါကိုသိရင်အတ္တပြုအေတာနိဗ္ဗာန်ရောက်တဲ့အလုပ်ထိုင်နေတာကနံထိုင်ရဟ ကိုသိအောင်အလုံးလုံးဒါကိုသိရင်အတ္တပြုအဲဒါနိဗ္ဗာန်ရောက်တဲ့လို့မိုင်းလားမှန်ပါဗျာဣရိယာပုရိပအကြောင်းပြုပြီးတော့အစယုံနဲ့နမ်းပြီးတဲ့နောက်ကြတော့အကြောင်းပြုပြီးတဲ့ Kalyana Pujuje ငါသူတို့ယောက်ျားမိန်းမအသင်္သန္တာနေပြောက်ပြီးတော့ရုပ်နဲ့နာနှလုံးပြရှိတယ်လို့ကွက်သိလိုက်ရဲ့တက္ကာယဒိဋ္ဌိငါမရှိဘဲနဲ့ငါလို့ရှိတယ်လို့ယူဆွဲတာတဲ့ဒိဋ္ဌိတွေလည်းကင်းစင်သွားတယ်ရုပ်နဲ့နာလည်းရှိလို့လားအဲ့လိုတိလာလို့ရှိရင်ကလျာ ကလျာဏဆိုတာကောင်းသောပေါ့ကောင်းသောဆိုတာအမှန်မြင်သောပေါ့အမှန်မြင်သောဆိုတာဒီယုတ်နဲ့တာအမှန်မြင်သိတဲ့သဘောပဲယုတ်နဲ့တာအမှန်မြင်ပြီးတော့မာသူရယောက်ျားမိန်းမအထင်ဆွဲပြီးတောက်ပါတော့တက္ကာယဒိဋ္ဌိရှင်နဲ့ကလ တာခြင်းဇူလဟောတာဗံပဲအကြောင်းနဲ့သူပွဲလာမြင်တာငါမြင်တာမဟုတ်ဘူးမျက်စိနဲ့အခြင်းဆုံးဘောကြောင့်မြင်တာကြားတာငါကြားတာမဟုတ်ဘူးနားနဲ့အတန်ဆုံးသောကြောင့်ကြားတာနှာခေါင်းနဲ့အနံဆုံးသောကြောင့်နားတာရှားနေရတာ လေးတွေ့တိရာဆိုတော့ကြောင့်ထိနေတာ။အရိယဝတ္ထုပေါ်တဲ့နှလုံးသားနဲ့မြင်လို့ဖြစ်တဲ့ကြံပြီးတဲ့စိတ်ကြောင့်အဲ့ဒါဒီကြံပြီးတာပေါ့။မှန်လား။အဲ့တော့အကြောင်းတို့တွေသိလား။အကြောင်းတို့တွေသိလာလို့ရှိရင်အတ္တကောင် မာဖန်ဖြစ်တာမဟုတ်ဘူးနတ်ဖန်ဖြစ်တာမဟုတ်ဘူးထာဝရဘုရားဖန်ဖြစ်တာမဟုတ်ဘူးအကြောင်းကြောင့်အကျိုးတွေဖြစ်နေကြတာမသိဘူးလားသိပါဘူးအဲယုံနာခွဲတာကြတော့နာမရူပပရိစ္ဆေဒဉာဏ်အကြောင်းကျိုးသိတာကြတော့ပစ္စယပရိက္ခဉာဏ်ကိုခေါ်တယ်အဲ့ဉာဏ်ရ ပြုတ်သွားတယ်အဲ့လိုဗန္ဓေဝါဒပြုတ်သွားအောင်ရှုမှတ်ဖို့ဘောအရေးမကြီးဘူးလားအဲ့ဒီနှလုံးလောက်နဲ့ယုံနာကွယ်ကြောင်းကျိုးသိတာလေးနဲ့ပြည့်စုံလာရဲ့ကြောင်းကျိုးကွယ်ရဲ့ဝိသိကိစ္စဆယ်သုလသောတာပန်ပဲတကယ်အရိယာမှာ တဲ့အဲအကြောင်းပြောသေးတာပေါ့မှန်လားအဲ့ဒါသုလကောတာကဒီမောပြလို့မျိုးပြောခုခတ်နေတဲ့ပုဂ္ဂိုလ်ဟာကံသာရောက်လို့ခြေတော်ကလေးထောက်ကြည့်တော့အောက်ကိုခြေတော်ကမြေလွတ်ထောက်ပြီးတော့နှာခေါင်းလေးနဲ့ပါးစပ်ကလေးထော်ထားလို့ရတယ် သူကသောတာပန်ဆိုတာအဲ့လောက်ပဲအခြေအနေရှိသေးတာရှေ့ဆက်ပြီးဥက္ကလိုက်တော့မှဘယ်ပေါ်ရောက်လဲနာမောရောက်သွားတယ်မှန်လားအဲ့ဒါအရိယာဖြစ်သွားတဲ့သဘောပေါ့သူကသောတာပန်ဆိုတာတော့အဲ့လိုခြေတော့ခင်းတော့နှကောင်းပေါင်းနဲ့အသက်သေးရှူလို့ရတဲ့အခြေအနေလောက်ပဲရှိသေးတယ်အဲ့လောက်ရောက်ဖို့လွယ်ပါ့မလားလွယ်ဘူးအဲ့လောက်ရောက်လည်းပဲကြည့်ရတယ်ပေါ့ ကအနတ္တတွေသိအဲ့ဒါနဲ့ဘယ်ရောက်ပါနိဗ္ဗာန်ဝင်မှာပဲအဲပေါ်တယ်မပြရှမနေလေးယုံနာနှမျိုးကြောင်းကျိုးသိဉာဏ်မမြဲခြင်းရဲ့ဉာဏ်နဲ့ပေါ်လင်းအနတ္တတိယနိဗ္ဗာန်ဝယ်ကမ္ဘာဘာနာတိကျေးဇူးရှင်မာသီကျတော်ဘုရားကြီးက မိတ်ကြောင်ထားဘူးလားဟောမထားဘူးလားအချင်းချင်းဆိုတာလေးသိလိုက်လို့ရှိရင်ဟိုလက်ပစ်မှတော့အခြေအနေနဲ့သိလာမှာဟုတ်နောက်ပြီးတော့အဲ့လိုလုပ်တဲ့ပွဲကြောင့်တို့ဒီနေတာတို့ကအနတ္တတွေသိမြင်လာတယ်ဆိုရင်သစ္စာလေးပါးလည်းသိမြင်လာလို့တာပဲ။မသိတယ်။ နဲ့ဆိုကြည့်မယ်ဖြစ်ပြသင်္ခါရဖြစ်ပြသင်္ခါရဒုက္ခသစ္စာဒုက္ခသစ္စာဖြစ်ပြလူကဖြစ်ပြလူကသမုဒယသစ္စာသမုဒယသစ္စာဖြစ်ပြဆုံးကဖြစ်ပြဆုံးကနိရောဓသစ္စာ ရဘူးဒုက္ခမှာမပြီးတော့ချမ်းသာလို့ထင်ပြီးမလို့ခြင်းဘူးလားမလို့ခြင်းတယ်အဲငါထိုးတာလာတာလေးလို့ခြင်းတယ်ကောင်းတဲ့အနေကြကောင်းတဲ့ကြက်တဲ့အကြာကြက်တဲ့အနာနင်းနေရင်ကြင်ကြတဲ့နန်းနေနဲ့တတ်ရင် ဒီလိုနေနေတဲ့သဘောဟာဒုက္ခမှမသိလို့အဲ့ဒီဖြစ်လိုက်ဖြစ်လိုက်မြစ်ကျက်နေတာဖြစ်တဲ့အတွက်ဒုက္ခမှသိတယ်ဆိုရင်လူတင်ပါအောင်လားမလို့တင်တာကဒုက္ခသစ္စာကိုပယ်ခြင်းကိစ္စပြီးသွားမှန်လားအဲ့လိုဒုက္ခမှသိပြီးတော့ဒုက္ခ ပယ်ခြင်းသမုဒယပယ်ခြင်းကိစ္စပြီးတော့လေအဲ့ဒုက္ခရောသမုဒယမှာနှမျိုးလုံးချုပ်ငင်းသွားတာဆိုတော့နိရောဓသစ္စာလို့ခေါ်တယ်မှန်လားအဲ့ဒီရှင်ရမှန်ရင်ပေါ့လေရှင်မစရာအာယုံတော်တတိလေးတင်ဖို့တဲ့သမ္မာသင်္ကပ္ပ ရှုမှတ်နေတဲ့ဓမ္မတတိအာထုကြောင့်ရဆိုင်နေတဲ့ဓမ္မဝိုင်းမှာဓမ္မနဲ့ဓမ္မဆက်ဆက်တည်နေတဲ့ဓမ္မသမာဓိနောက်ပြီးတော့အမှန်လေးကိုသိမြင်နေတဲ့ဓမ္မတတိကာရကမဲ့ခင်၅ပါးနိဗ္ဗာန်ကိုရောက်အောင်အလုံးလုံးနေတဲ့အလုံးသမားမဲ့ခင်၅ပါးသမဝါဒ စုံနေတယ်အဲ၅ပါးနဲ့၃ပါးနဲ့ပေါင်းရင်၈ပါးမက်ခင်၈ပါးအဲမက်ခင်၈ပါးတရားတွေဖြစ်ပွားလာတယ်အဲဒါနောက်ပြီးတော့အဲလိုဖြစ်ပွားလာတဲ့အတွက်ကြောင့်နိရောဓဆိုတဲ့နိဗ္ဗာန်ကိုသိမြင်သွားတယ် သာရဒုက္ခသစ္စာဖြစ်ပြလူရာသမုဒယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာဖြစ်ပြဆုံးအောင်ပွားအောင်မသစ္စာယောဂီတွေစုပတ်တော့နင်းနေနင်းနေကြားတယ်ကြားတယ်ပွားတယ်ပွားတယ်စသဖြင့်မှတ်နေတာအဲသေတာပြစ်တာရဲ့ဒါတွေဒုက္ခပဲသိလားဒါသိလို့ မှန်ပြီးတော့ဘုခြင်းမူတရားပယ်ခြင်းအဲဒုက္ခသမုဒယနှလုံးချုပ်ငင်းသွားတဲ့និရောဓအဲနောက်မဂ္ဂရှိပါပွားတဲ့မေဃအဲသစ္စာလေးပါးတွေကိုဒုက္ခကိုမြင်ုံနဲ့ဉာဏ်နဲ့သစ္စာတွေပါသွားတဲ့တစ်ချက်မှတစ်ချက်ပြတစ်ချက်မှတစ်ချက်ပြယောဂီကြီးတွေလောကီတွေက သစ္စာလေးပါးပြုဖို့ရှိသေးတယ်။အဲ့ဒါနဲ့ပြောဝိပဿနာဉာဏ်နဲ့ပြည့်စုံလို့နိဗ္ဗာန်မြင်လိုက်ပြီနဲ့နေတဲ့နဲ့နိဗ္ဗာန်မြင်တာသစ္စာမှန်သွားပြီ။နိဗ္ဗာန်ကိုမြင်လိုက်တာနဲ့ဒုက္ခပိုင်းခြားသိခြင်းသမုဒိယပယ်ခြင်းဘက်ကပွားခြင်းတွေလည်းပြီးသွားတော့တာပဲ။အဲ့ဒါတတိပဌာဝိပဿနာရှုရဲ့ပြည့်ပြည့်လာတဲ့အမှန်နဲ့ အဲလိုချစ်မှလို့ပြည့်မြင်လာပြီဆိုရင်စင်ကြီးကြီးကိုကင်းစေလို့တတိပဌာန်နာစဉ်ကိုလိုက်ရမယ်ချစ်မှဗမ်းများလားလို့အဲလိုသိမြင်လာရင်စိတ်ရဲ့ကိလေသာတွေကင်းလာတယ်ဆိုရင်ဘုရားကင်းစေလို့တတိပဌာန်နာစဉ်ကိုလိုက်ရမယ်ချစ်မှလို့ ලෝදටි ප්‍රඥාන්දේ මොලය නැහැ මූත්‍රේ මූසෝරේ පරිදි වාසයනේ යේ යේ මත්වා බුලා ඒකනේ કોશિયા રોગે તે લોટથી જ્ઞાના જે બોલે આવે દાસીન કહે દાદી યોગાનું પૂર્ણ છે દાદી એ દાદીને મેં પ્રદીપ ધામ စိတ်ချင်းကိုကိလေလို့တတိပဒနာတွေကိုလည်းရတယ်စိတ်ထဲမှာမကြည်မတတ်ဖြစ်နေတာဝမ်းနေနေတာစိတ်ဆိုးနေတာစိတ်ပြည့်နေတာတွေလည်းသွင်းမှရင်ငြိမ်းခြင်းမသွားဘူးလားမသွားပါဘူးအဲနောက်ပြီးတော့အရိယာမဲ့ကိုရစေလို့တတိပဒနာခြင်းကိုလည်းရမယ်အဲလိုနိဗ္ဗာန်ကိုရည်နဲ့ဆိုရင်အရိယာမဲ့ဆိုတာရရဆိုကြပါဦးသောတပတ္တိမဲ့ ဒါဂမိမေနာဂမိမေရတ္တမေဆိုတဲ့မေတ္တာသစ္စာပေါ့နော်အဲ့ဒါလေးကိုရ ဝေစေယံတွေ့မှုဆွေးကိုကျွေးလို့ရကိုစိတ်ရဲ့ထုတ်ဆဲစေယံမက်ဖို့ရောက်မျက်မှောက်ပြုနေပါဒီတရားလေးကျင့်တဲ့ရှင်ရဲ့ကိလေသာလေးကင်းတဲ့နဲ့ဆိုရင်ဒုက္ခတွေငြိမ့်တဲ့သုံးကိုရှင်းဒုက္ခတွေအဲမူထွေးမှုပရိဒီဝမိတွေငြိမ့် လေကိုရှင်ဒုက္ခတွေငြိမ်းတယ်ငါဆင်းရဲရဲ့ဒုက္ခနာတာတွေငြိမ်းတယ်၆အရိယာမဲ့ကိုရတဲ့ခွန်နိဗ္ဗာန်ကိုမျက်မှောက်ပြုရတယ်အကျိုးကိုလည်းပြုရတယ်ဘုရားကကြည်လေကြည်ညာတော်မူတဲ့အာမခံလေပြီးတော့ညာလူခုနှစ်ရဲ့အတွင်ကြာလဲခုနှစ်နှစ်အတွင်မှာကြားပြနေတယ်ဘယ်တရားပြင်ရတာ တန်တရားကျင့်ရတာအဲလိုရသော်ဘုရားရဲ့ပရိယတိဒါနာပရိပတ်တိဒါနာပฏิဝေဒဒါနာဆိုတဲ့ဒါနာ၃ဓာတ်၃ရပ်ဒီဓာတ်ပြောက်သွားဖို့ဆိုလို့ရှိရင်လူရဲ့အချုပ်ကတော့ဗာလဲလို့တတိပဒံဝိပဿနာတရားတွေကိုကျင့်ပွားအထောက်ရမယ် လူတကာနဲ့သူရေးဟုကျင်နာရှင်ဟံနဲ့ကျင်ဟောပါအင်ရမင်ညပြုရာဆရာတွေကလက်တွဲတာပြီးပွားသာသနာအဲလိုတရားတွေကျိုးရှင်းတဲ့သာသနာတော်ကြီးတည်တံ့ပြန်ပွားထွန်းရမယ်ဆရာရောတရားပါပေါ့နော်ဒီတရားတွေနာကြကျင့်ကြောက် ပြကြလို့ရှိရင်မိမိတို့တန်တန်မှာပฏิဝေဒဆိုတဲ့နိဗ္ဗာန်ဓာတ်တွေရ ဆိုလူညိတ်တာအဲဘုံဆိုင်ကနေပိုပန်ဖြစ်အောင်လုပ်ဖို့အရေးကြီးတယ်အဲလိုကျင့်မှုကြံမှုအထုတ်ဖို့လည်းပဲအင်မတန်မှအရေးကြီးတယ်အဲလိုကြင်ကြံကြိုးစားအထုတ်နိုင်မှုရာဆရာက တရားကသာရဏပြုတဲ့တရားကိုနာကြားရတဲ့ပုဂ္ဂိုလ်ရှင်နာတို့ကြောင့်ဣတိယ